ကမ္မစရိတသမာဓိတိဟာအယူဖြောင့်ဆင်းရဲအတွက်ခြေကအားဖြင့်အေးပါဆုံးဖြစ်ပါပဲ။ဒါမရှိဘူးဆိုလို့ရှိရင်အယူဆကြီးဟာလွဲချော်သွားနိုင်ပါရဲ့။ကောင်းတဲ့အကုန်လုံးစိတ်ထားအကျိုးတွေက ကောင်းကျိုးဖြစ်ထွန်းစေတယ်။အကောင်းတဲ့ကုလစိတ်ဓာတ်အပြုဝေကအကောင်းကျိုးဖြစ်စေတယ်ဆိုတာပါ။ဒီမှန်ကန်တဲ့အယူအဆလေးရှိထားလို့ရှိရင်နောက်ပိုင်းကယုံကြည်မှုဆိုတာလည်းဖြစ်လာတတ်ပါတယ်။အဲဒီကိုယ်ပိုင်အသိနဲ့ဖြစ်ပေါ်လာတဲ့ယုံကြည်မှုဟာမှန်ကန်တဲ့ယုံကြည်မှုပါပဲ။ သက်ဝင်စေနဆုံးဖြတ်တတ်တာသတ္တာကသတ္တာကလက္ခဏာသတ္တာဆိုတာဆုံးဖြတ်ချက်ချလိုက်တာဒါဟုတ်ပြီဆိုပြီးအတည်ပြုလိုက်တာယုံကြည်လက်ခံလိုက်တာဒီတတ္တတရားကသမထရသမာဓိကိုအရင်ခံပြီးတော့ဖြစ်ပေါ်လာတဲ့တတ္တတရားပါ သူအသိရေးကြည့်ပါလားသတ္တရားရှိပြီဆိုလို့ရှိရင်ခုနဆက်စပ်ပိုင်းကမကောင်းတဲ့ကုလို့စိတ်ဓာတ်အပြုဝေတတိထားလာတတ်တယ်ကိုယ်စီမရောက်ရအောင်လည်းတတိထားလာတတ်တယ်တတိလည်းရှိရတာဒါကြီးတိုက်စားပြရမယ် တရားတွေပဲဆိုတော့ဒီလည်းရှိပါတယ်။ကောင်းတဲ့ကုလစိတ်ဓာတ်အကျိုးကိုမိမိတဏ္ဍာမှာဖြစ်ပွားစေရမယ်ဆိုတဲ့တတိလည်းရှိတာ။သမဏဂရသမာဓိကြီးအခြေခံလိုက်တာနဲ့ပဲမှန်ကန်တဲ့ယုံကြည်ချက်နဲ့ဖြောက်မှတ်တဲ့ဆင်းရဲတဲ့တတိလေးစပြီးတော့ပေါက်ဖွားလာတာ။ နှကောင်းပါတရားသတ္တရားရှိကအမှန်ကိုလက်ခံတယ်တတိကတော့အစိုးရကြည့်ထားတော့အစိုးရမဖြစ်ရအောင်တတိရှိနေစိတ်အစဉ်မှာဆွေးကြည့်တာတွေဝင်ဘူးပေါ့အကောင်းကြီးပဲဝင်လာတာတတိအဆောင်လျှောက်ကောင်းသလားစိတ်ဟာလည်းပဲလုံလုံချုံချုံရှိတာပါ တနည်းအားဖြင့်ဘဝဟာလည်းလုံးလုံးချင်းရှိတာအဆိုးတွေကလည်းပဲအဆိုးတွေကြည့်လို့ရှိရင်မကောင်းကျိုးတွေကိုလည်းပဲကာကွယ်ပြီးသားအဆောက်အအုံပြီးသားဖြစ်ကြမလို့လုံးလုံးချင်းချင်းဖြစ်သွားတဲ့အပြင်လွတ်လွတ်လပ်လပ်ကြီးလည်းဖြစ်သွားတာပါလွတ်လပ်တယ်ဆိုလို့ရှိရင်ညီတက်နေတာပေါ့လှုပ်ရှားမှုမရှိဘဲနဲ့ညီတက်နေတာပါ ဒါတတိလေးရှိလာတဲ့အတွက်အကျိုးကြီးဖြစ်ပေါ်လာတာပေါ့အခုလိုရှိမှတ်တဲ့တတိမျိုးအားကောင်းလာပြီဆိုလို့ရှိရင်အထူးကြောက်ကြဖြစ်တော့စီရင်တုံးနဲ့ဆက်တဲ့တတိလေးရှိရင်လည်းတော်တော်ကောင်းပြီတတိလေးရှိလာပြီဆိုရင်ဆုံးရောက်တဲ့ကုလသိတာအပြုအမူတွေကယုံကြည်ရတယ်ကြောက်ကြရတယ်ဆိုတာပါ ဒီစွမ်းအားတွေလည်းရှိလာပါလားကျေစာကြောက်ဆရာမသိပြီးတော့ယွန်လိုက်ယွန်ကြောက်လိုက်ကြောက်လာတယ်ရှိတယ်လည်းရှိလာတယ်ဥဒ္ဒပါလည်းရှိလာတယ်ဒါလည်းသိအရေးကြီးတာပါဒီတော့စိတ်ရှင်မှာယဉ်လွမ်းမှုတွေဝင်လာမှာဆိုးရုပ်တဲ့အပြုအမူတွေဖြစ်လာပါဘူးဒီယုံနဲ့ချက်တတ်တော့ ပို့ပြီးတော့လည်းသတိထားလာတယ်လေအစိုးရရှောင်တိတ်ပဲဖို့ကာဝယ်ပဲဖို့နေနေပဲဖို့ရအတွက်မလေးဟင်းမှုမပြတ်ကွက်ဘူးမလျော့ဖို့စားတာရှိတာတတိယဘူအာကောင်းလာအာကောင်းလာတော့လောဘဖြစ်စရာနဲ့ကြုံလဲပဲလောဘမရှိဘူးလောဘရဲ့ဆန့်ကျင်တဲ့ လူချင်းနဲ့မောမှုရဲ့ဆန့်ကျင်တဲ့အလောဘကြီးဒါကြလည်းလမ်းပွင့်လာတာပဲစိတ်ဆိုးစိတ်ကြမုန်းကြီးရာကြီးအကျုံလည်းပဲခုနတတိကတော်တော်လေးအားကောင်းလာတဲ့ခါကျတော့အချက်ချောက်ရှေခံပြီးတော့လေတတိကအားကောင်းလာတဲ့ခါကျတော့ခုနစိတ်ကြစိတ်ဆိုးမုန်းယုံမှုဒေါသရဲ့ဆန့်ကျင်တဲ့အာလောဘကြီးလည်းဖြစ်လာတာ သိကောင်းတဲ့ဆရာတွေအဲဒီဆရာတွေအဲနောက်ပိုင်းတရားထုတ်တဲ့ခါကျတော့ကျုံရတဲ့အာရုံတွေပေါ်မှာဘယ်မြတ်စွာထားနိုင်ဘူးကဘာလည်းဖြစ်ဒေါသလည်းဖြစ်ဟိုလိုဘယ်မြတ်စွာထားနိုင်ဘူးအထူးသဖြင့်အတိညာလေးတွေဖွင့်နေလာပြီဆိုလို့ရှိရင်ဘယ်မြတ်စွာထားနိုင်တဲ့သဘောပေါ့စိတ်ရဲ့ ဒီအတိပညာရင်းချက်ဖြစ်သလောက်ဘယ်နဲ့ဆိုထားနိုင်ပါလဲအဲဒီကကြလို့ရှိရင်ကိုယ်စိတ်ကအေးချမ်းမှုကအစတရားကောင်းတရားမှုလေဒီခါလေးကိုတောင်ကြရင်ရလို့ရှိရှင်းလာတော့တာလေအဲဒီလောက်အထိကောင်းကျိုးတွေဖြစ်ပေါ်လာဖို့ရအတွက်တိတ်အချိန်ကကြပါလေတိတ်အရေးကြီးပါတယ်ဒီခါမှဆက်ရအောင်လည်းကြည့် ဒါကိုအချိန်ယူပြီးတော့အခုလိုသတိဆောင်ကောင်းတာတရားတွေအထုရပါလေးလေးနဲ့လည်းရှိပြီးတော့ဉာဏ်ဉာဏ်ကြီးဆရာကောင်းတရားမောင်တွေပါလေကုသနာမှာဖြစ်စေခြင်းလို့ဒုက္ခနာမှာအမြဲတစေရပ်တည်နိုင်ဖို့ရအတွက်အစာအာဟာရဟာလည်းပဲ အရေးပါပါတယ်သူ့ကိုယ်ကြီးကိုအာဟာရကြီးကျွေးနေတာထို့တူပဲစိတ်လည်းပဲစိတ်စာကြီးကျွေးရတယ်ရုပ်မှာကပုံမှန်ပေါ့လေအစာကြီးကျွေးတယ်ဆိုတာပထမဆုံးဒီသာဟာကြီးနဲ့တဲ့မတဲ့ဒီရုပ်နဲ့တဲ့မတဲ့ဆိုတာလည်းပဲ သိချခြင်းရပါတယ်မတည့်တဲ့မသိမတဲ့အစာစားလို့ရှိရင်လည်းဒုက္ခပြည့်တတ်တယ်ဆိုတော့ဒုက္ခပြည့်တတ်တဲ့အစာဆိုတော့လည်းနားလည်ထားပါတယ်ဒုက္ခပြည့်တတ်တယ်ဆိုတာလည်းယုံကြည်ရပါတယ်သိရတဲ့အစာစားလို့ရှိရင်ကျေကျေစုရှိတယ်ဆိုတော့ဒီလိုလည်းပဲနားလည်ထားပါတယ်ယုံလည်းယုံကြည်ထားပါတယ်အဲ့ဒီယုံကြည်ချက်နဲ့ မသိရတဲ့အစာရှောင်ရင်ရှောင်နိုင်တော့ကိုယ်ကအစာနဲ့ဆက်ပြီးတော့ကိဒုက္ခမရောက်နိုင်ဘူးသိရတဲ့အစာကိုသူ့အချိန်အချိန်မှအတိုင်းတာပုံမှန်သာစားပြီးအထူးသဖြင့်ဒီကဆုံးပါတဲ့အစာအစာတွေရွေးစားပြီးအဲဒီအစာအစာတွေကိုယ်လည်းရောက်သွားလို့ရှိရင်ထူးခြားတဲ့အောက်ဘက်ကောင်းတဲ့ရုပ်သက်တွေဖြစ်လာတာပါ ရှိလို့လည်းရုပ်ဖြစ်ဖြစ်อืมဒါတွေဖြစ်လာတယ်ဆန့်ရှင်းတဲ့ရုပ်ဖြစ်ဖြစ်အားပြည့်တဲ့ရုပ်ဖြစ်ဖြစ်ပြည့်ဖြည့်တဲ့ရုပ်ဖြစ်ဖြစ်ပေါ်တယ်မှာဒါတွေဖြစ်လာတော့ဒါကိုယ်တောင်းရလို့ဖြစ်လာတာမဟုတ်ဘူးသိလို့တဲ့အစာမှန်းကြည့်ပြီးတော့စားရင်ဒီစာအတိုင်းအတာနဲ့စားလို့ရှိရင်ဒီလိုဖြစ်တဲ့ဆိုတဲ့ခံယူချက်နဲ့သာစားဖြစ်လာတာ ကျမရဲ့ရုပ်အရှင်လေးပေါ်ဒီခါနဲ့ဖြစ်လာတာဒီထဲမှာပါတဲ့အာရမတုအာရအောက်ဆီဂျင်ရှိတာပါလေလည်းလေလည်းပဲလူမှမှရှိကျမရဲ့အတွက်လုံးတိလုံးတဲ့ဟာတွေပေါ်နေအကုန်လုံးလာနေတာစီလာလည်းပြီးတော့လုံးလာလို့ရှိရဲ့အမှန်တရားရှင်းတဲ့ရုပ်ကအစပါပဲဒီဆိုတဲ့ရုပ်ကကျမရဲ့ရုပ်ဖြစ်လာတာ ဒါလိုပါပဲစိတ်ရှင်မှလည်းပဲဩစာပြေဝါရဲ့အစာကြီးကိုလေးချက်ရတယ်သတ္တပြန်ချက်ရတယ်တတိချက်ရတယ်အချက်ကြောင့်ချက်ရတယ်ဟွန်းစိတ်ကြောင့်တွေရှိပြီးတော့မတည့်တဲ့စာရှောင်တဲ့အနေပေါ့လေမကောင်းတဲ့ကုလသိတာအပြုအမူတွေကိုလက်တွေ့ကြကြမကျွလို့ရအောင်လည်းပဲရှောင်ရတယ် ကျุလို့ကိုကြုံလာပြီဆိုလို့ရှိရင်တွတ်ဆုပ်တဲ့သဘောလည်းရှိရတယ်အဲ့ဒါလို့ဆိုလို့ရှိရင်ခုနမတည့်တဲ့စာရှောင်တော့ဘေးမဖြစ်တယ်လို့ဆိုးရုပ်တဲ့အကျိုးကိုရှောင်ရင်းရှောင်နိုင်တယ်လို့စိတ်ဟာအနောက်ချက်ကြီးခြင်းနေတာပဲတည့်တဲ့စာဆောင်တယ်လို့ပေါ့လေစိတ်မှာကောင်းတဲ့ဓာတ်တွေပေါ့ တတ္တတတိသတိတတိခေယုတပတတိအာရီပေါ့လောဘရဲ့ဆန့်ကျင်အလောဘကြီးဒေါသရဲ့ဆန့်ကျင်အဒေါသကြီးစသည်ပါပြီဒါလေးသစ္ဆောင်တာဗီတာမင်ပါတဲ့အစာတွေကိုယ်နဲ့ထည့်ပေးတယ်လို့ပေါ့လေအဲ့ဒါလေးထည့်ပေးလို့ရှိရင်ထူးခြားတဲ့စိတ်တစ်တွေပေါ့စိတ်အခြေအနေတွေပေါ့စိတ်အခြေအနေဆိုတာစိတ်ကိုကြည့်ပြီးတော့ဖြစ်တဲ့စိတ်တဲ့စိတ်ကိုပြောပါတယ် စိတ်ရှင်ရှိရတာပဲကြည်လင်လာတယ်ကြည်လင်တဲ့တတ္တရားတွေရှိလာတယ်တတိကြီးကောင်းလာတာလေစိရုတ္တပါတွေလည်းအားကြည့်လာတာအားကောင်းလာတာလေလောဘရဲ့ဆိုင်ရာအလောဘဒေါသရှင်အဒေါသရေပေါ်နေဖြစ်လာတယ်အောက်ရှိကြီးกินပြီးတော့ထူးထူးခြားခြားဖြစ်လာတာအဲဒါခံစားမှုကလည်းပဲဘယ်မြတ်စွာထားနေတာလေကိုယ်ရဲ့စိတ်ပါ ပေါ်ပါမှုကအစကိုယ်စိတ်ပါပါအေးချမ်းပေါ်ပါမှုကအစပါလေဒါလေးအကျိုးဆက်ရောက်ဖြစ်တာဒါစိတ်ဆင်တာလိုအပ်တဲ့ပိတ္တစုံတွေပေါ့လေဟုတ်လားလို့သိချင်တာဖြစ်လာဒါရုပ်မှာလိုအပ်တဲ့အစာဟာတွေလိုအပ်တယ်လို့ပေါ့လေအာပိတ္တနေလိုအပ်တယ်လို့မတည့်တဲ့စာကြီးချောင်းရတယ်ပေါ့လေစိတ်မှလည်းဒီတိုင်းပဲ မတော်မတက်တာတွေမတင့်တော်တွေကိုရှောင်နေတော့တင့်တော်တာတွေကိုစိတ်အစဉ်မှာထည့်ပြထည့်ပြနေတော့အောက်ပဲကောင်းတော့အောင်ကိုပဲကြည်လင်တိုက်ရှင်းနေသိကြရတယ်တည်ရင်တဲ့စိတ်တွေတော့အတိအကျနေဖြစ်လာတာစိတ်အောင်စရာကောင်းလာတာဒါဟာသမထကရတမာတိကြီးအခြေခံဆိုရုပ်တဲ့အပြုအမူတွေပြုလို့ရှိရင်ဒီဒုက္ခတွေနဲ့ကြုံနိုင်တယ် ကောင်းတဲ့ကုလစိတ်ဓာတ်ပြုပြီးတော့ကောင်းရရတယ်ဆိုတဲ့ခြေကအသိစိတ်ဓာတ်လေးကမြစ်ဖြားခံလာတာခါရသူ့နောက်ကစိတ်အခြေအနေတွေခါရဝင်လာတာဒါစီရင်လုံးပိုင်းရှိသေးတယ်တကယ်အထုတ်တဲ့ပိုင်းဆိုလို့ရှိရင်တော့အထူးပြောကြရှိတော့အဲ့ဒီစိတ်အခြေအနေတွေကိုပါဠိလိုတော့သောဗနလို့ခေါ်ပါတယ်သောဗနသောပင်တိတိသောဗန ခုနဆောစောပိုင်းကပြောခဲ့တဲ့တတ္တာတို့ပတိတို့စသည်ဒီတရားတွေအခြေခံလို့အဲကမ္မတက္ကသမတိအခြေခံပြီးအဲတရားတွေဝင်လာလို့အရေးကြီးကြီးကျင်းသွားတာတဲ့တတ္တာဝင်လာတော့ဒုလောက်ဒုလောက်နဲ့မူဝဲနေတာလေမင်းကြီးတာလေဒါတွေကျင်းသွားတယ်ပတိဝင်လာတဲ့ခါကျတော့ပတိကျင်းမဲ့တဲ့သဘောတွေဟောလို့ပဲသွားနေတာအဲဒါတွေကျင်းသွားတယ်ရှိတွေဝင်လာတော့ ခုနရိုးစရာတွေကိုရှောင်နဲ့ဆွဆုပ်တဲ့ဘုဒ္ဓဘာဝလာတဲ့ရိုးစရာတွေရှောင်ရွံ့နေစရာတွေပြရမှာဆွဆုပ်တယ်အဲဒီဖြစ်လာတာအလောဘအရောဒအညီအစွာချင်းအလောဘအရောဒအညီကြီးကြီးခင်းလာပြီဆိုလို့ရှိရင်ထူးထူးခြားခြားကြီးစိတ်ဟာကြည်ရင်းလာတာပဲအဲဒီအညီကြီးကြီးခင်းသလားစိတ်ဟာတင့်တယ်လာတယ်တင့်တယ်လာတယ်ဆိုတော့လှပလာရောဒါကို အဲ့ဒါတွေဝင်လာပြီဆိုလို့ရှိရင်စိတ်ကိုယ်သူကစိတ်နဲ့လှပအောင်အရှိကောင်းအလီကောင်းနေဖြစ်အောင်ဖန်တီးပေးတတ်တဲ့အတွက်သူ့ကိုပါဠိလိုသောဗနလို့ခေါ်ပါတယ်ခုနဗိတာဆုံးဓာတ်တွေကိုဘုန်းကြီးတို့ကျမ်းစာများမှာတော့ရိုးရိုးအာဟာရလို့လည်းဆိုပါတယ်။ဟောကြားလို့လည်းဆိုပါတယ်။ ဩဇာတတ်ပေါ့လေသဘောကတော့အဲ့ဒီဩဇာဆိုတာအစွမ်းတက်တည်လည်းရှိတယ်ထက်လည်းထက်နေတယ်အဲ့ဒီသေးပဲဆောင်းပါသာသာဒီထဲမှာလည်းပဲခုနဗီတာမင်ဆိုတာဟာလည်းအစွမ်းတက်တည်ရှိတယ်ထက်လည်းထက်နေတယ်ဒီဩဇာတတိကိုယ်လည်းရောက်ပါလို့ရှိရင်အတိအကျပါလေဒီ ကိစ္စနဲ့အေးလို့ပါလို့သူကိစ္စတွေမောချအဲ့ဒါကြီးချက်ပြီးရပါတယ်စိတ်စဉ်မှာဓမ္မောချတွေဝင်သွားပြီဆိုလို့ရှိရင်အာဟုဘကောင်းလောက်အောင်ဒီစိတ်ဓာတ်ဟာကျောင်းလက်ခုကြီးဖြစ်လာတာပဲသာသိကြပါတယ်ပြီးတော့လူသားတိုင်းမှာဩဇာနဲ့ပြည့်စုံတဲ့အစားအစာကိုနေ့စဉ်အချိန်မှမှစားပြရတယ် ချိန်မှမှရေတောက်ပြရတယ်အချိန်မှမှဒီကောင်းလေးကောင်းရှိပြရတယ်ထို့တူပဲစိတ်ဆင်မှလည်းပဲဒီလောတဲ့ဟောစာချက်ကြီးထည့်ပြရပါတယ်ဓမောကြကြီးထည့်ပြရပါတယ်စတဲ့ရေးကြည့်ပါတယ်စားတာလေးတွေစားနေရတော့တိတ်ရေးမကြည့်ဘူးလို့ထင်ရပါတယ်အထူးသဖြင့်ဩဇာတပါတဲ့အစားအစာဟာစားဖို့သူတိုင်းကတိတ်ကိုအရေးကြီးတယ်ဆိုတာနားလည်ရပါတယ်။ လူတိုင်းအဖို့အရေးကြီးဆုံးကိစ္စတွေထဲမှာကိစ္စအရေးကြီးဆုံးကိစ္စတရားအနေနဲ့သူကပါပါတယ်အရေးကြီးဆုံးကိစ္စမှာသင်္ကာ၄ရက်ရှိပါတယ်တိမလုပ်မဖြစ်ဘူးလုပ်ကိုလုပ်ရမယ်။ဒီကိုယ်ရင်လုပ်ရမယ်ကိုစားမရဘူး။ဒါတော့ သုံးအချိန်မှလုပ်ရမယ်သုံးဖို့အချိန်ချင်းလုပ်ရမယ်ငါအစိုးရများအဲ့ဒီအင်္ဂါလေးရနဲ့ပြည့်စုံလို့ရှိရင်လူတိုင်းအဖို့အရေးကြီးဆုံးလုပ်ငန်းဖြစ်ပါပြီနေ့စဉ်စားတဲ့အစားအစာဟာမစားလို့မဖြစ်ပါဘူးစားကိုစားရမှာပါမစားရင်ဆာလောင်တဲ့ဓာတ်တွေမခံနိုင်ဘူးအစာရင်မှာသွားပြီးတော့ထိခိုက်နိုင်တယ် ယောဂတွေရပြီးတော့လည်းသိနိုင်တယ်။ရေတဲ့ထုံကြီးတစ်ကောင်းပဲထောက်ထောက်ပါမှာ။ဒီကောင်းလေးကလည်းရှူဆိုင်ပြရတယ်။စိတ်ရေးကြည့်ပါလား။ဒါကြီးကလုကလောကမလုံးလုံးဖြစ်ဘူး။စားကိုစားရမယ်၊ထောက်ကိုထောက်ရမယ်။လေရှူရှူရမယ်။ဒါတော့ကိုယ်စားတယောက်ကလုပ်ပြီးလို့မရပါဘူး။ကိုယ်စားရမယ်။ကိုယ်လည်းတောက်ရမယ်ကိုယ်လည်းရှိပါမယ် အချိန်မှန်မှန်စားရမယ်စားရမယ်ရှိရမယ်အရေးကြီးပြီဆိုလို့ရှိရင်အချိန်ကြီး1 byte မပူလောင်ငယ်ပေါ့လေစားရင်မထိခိုက်ရှင်ပေါ့လေနာပေါ့ကိုယ်ထဲမှာရေတမ်းမရလို့ပေါ့လေဒုက္ခမရောက်ဘူးစိတ်ရှိတက်တက်ပြီးတော့မသေးခင်ပေါ့လေစားရမယ်စားရမယ်ရှိရမယ်အချိန်ကြီးရှိရပါတယ် အချိန်မှန်တော့အချိန်ကြီးလည်းရှိရအဲ့ဒီဟာကြီးကိုယ်လည်းရောက်သွားလို့ရှိရင်တွက်ကြည့်ပါအကျိုးဆလမုတ်တဲ့ဓာန်ကိုပယ်ရှားလိုက်တာပိတာမင်တက်တွေကအတီးအတီးပါလေသူတို့စွန့်ရည်တတ်ပြီးကြတယ်လို့ထက်ထက်မြဲမြဲနဲ့စွန့်ရည်တတ်ပြီးကြတယ်လို့သူတို့ကလည်းပဲစွန့်ရည်တတ်ပြီးကြလာတာပဲဆာလောင်နဲ့တောင်အားကြီးကြည့်ရတာပါလေဒီမှာဒါကရုပ်ဖြစ်ပြီးဖြစ်လာတာအားကြီးသူစားစားဖြစ်လာတာ ပို့ပါပါလုံရှာရှာလုပ်ဒီကောင်းလုပ်နိုင်တယ်နော်ကိုကိုရောသူရောဖြစ်လုပ်နေတယ်အကျိုးတွေပေါ့အများကြီးပေါ့ဒါလိုစိတ်ပါလည်းပဲစိတ်အားကစိတ်ဩဇာကြီးချက်ပြရတာဟာလူတိုင်းအဖို့စိတ်ကြီးကြည့်တယ်ဆိုတာကလားရုပ်နဲ့ဆက်ပြီးတော့ပေါ့လေလက်ရှိကြီးပေါ့ဒါပေမဲ့လူတိုင်းကဒီလိုတော့အရေးကြီးဆုံးလို့ ဒီတိုင်းဟိုအရေးကြီးဆုံးလို့ဒီလိုမတွက်ပါဘူးအကြောင်းအင်္ဂါတွေနဲ့ဆက်ဆံပြီးတော့တွေးခေါ်ခြင်းလည်းမရှိပါဘူးအများအားဖြင့်တော့မိမိတို့ပေါ်ပေါ်ဆာဆာရှောင်ရှားတဲ့အရာတွေကိုရှောင်ရှားဖို့လက်ဟင်းပြက်ခွတ်တာဆောင်းပွားလိုက်လာတဲ့အရာတွေကိုတော့မရဘူးမလုံးကြီးပဲနဲ့လက်ဟင်းပြက်ခွတ်ဒီလိုပဲနေကြတာပါပဲအဲဒါကြောင့်လူရှင်ရတာပါ ပြည့်စင်စားတဲ့အစားအစာတွေမှာဩဇာတဒီပါရဖြစ်တဲ့အစားအစာတွေရှိရတယ်။ပါလည်းပဲနည်းနည်းပါပါတော့ပါရဲ့အစားအစာတော်တော်လေးများများပါလာတဲ့အစားအစာနဲ့ပြည့်ပြည့်စုံစုံပေါ့ဒီသံတတိရှိရထက်ထက်ရရနဲ့ပါလာတဲ့အစားအစာပိတ္တဆုံးပေါ့ရှိပါတယ်။ဒါ ဟောကြတာမပါတဲ့အစားအစာစားလို့ရှိရင်ဝမ်းကြီးရင်းရုံမရှိတာဘူးကိုယ်ထဲမှာလောတဲ့ဓာတ်ကြီးမရတော့သံတတိသိပြီးတော့မရှိတဲ့မထက်မြက်တဲ့အစာတွေစားတော့ခန္ဓာကိုယ်အင်းအားရအစာကုန်ပြီမလုံလောက်ဘူးပေါ့နည်းနည်းလေးဩဇာတော်ရှိတဲ့အစာစားလို့ရှိရင်နည်းနည်းအကျိုးရှိတယ် ဆွဲတတ်ရှိရဆက်မြက်တဲ့အစားအစာတွေဟောဇာတတိဝတိဒါတွေဆက်လို့ရှိရင်သိဖို့ရွှေရှိတာပဲအစာကမရဘူးဆိုလို့ရှိရင်လည်းအဲဒီဩဇာတတိစုပေါင်းပြီးတော့ဖော်ဆက်တာတဲ့ဆေးတွေရှိရတာလေးလောက်ရခန္ဓာကိုယ်နဲ့သိပြီးတော့သိဆိုင်ကြပါတယ်စိတ်ပိုင်းဆိုင်ရာမှာလည်းဒီလိုပါပဲနည်းနည်းပါးပါးလေးဩဇာတပါတဲ့ကုသိုလ်ပေါ်လေး အဲ့ဒါကြီးကဒါနကုသိုလ်ပါနည်းနည်းဩဇာတာပါလာတာကသီလကုသိုလ်တော်တော်လေးပါလာတာကသမာဓိဘာဝနာကုသိုလ်နဲ့အပြည့်စုံပါလာတာကသီလဘာဝနာကုသိုလ်ပဲတစ်ချက်ဆိုရင်တတိရှိပြီးတစ်ချက်ပြပါလာတာအဲ့ဒါကြီးရှိပါလားဒါနကုသိုလ်တော့နည်းနည်းပါပါတော့ပဲဆိုတော့နည်းနည်းပါပါလောက်ပါလေဒီလိုပဲဘာဖြစ်လဲဆိုတော့ တကူကောင်းဆံစသည်ဟောလေအဲဒီစိတ်ထားမျိုးတွေဟောလေဆိုတော့အနှုတ်လက္ခဏာပြနိုင်ပါတယ်အလူဒါနတစ်ခုပြုတော့မယ်ဆိုရင်လည်းလည်းကြည့်လည်းလည်းကြည့်အဲ့ဒီအတွက်ကုန်ကြလိုက်ခြင်းတွေပေါ်မှာတွေ့တာမှုတွေလက်ပါတယ်မမောတဲ့လောဘကိုလျှော့ပေးလိုက်တာအနှုတ်လက္ခဏာပြလိုက်တာအဲတော့ကိုပိုင်တဲ့ပစ္စည်းကိုမိသားစုပိုင်တဲ့ပစ္စည်းကိုတူတဲ့ကိုမိသားစုလည်းသုံးမယ်ဆိုတာပေါ့အများနဲ့ဝင်ငှပြီးတော့စားရတာပေါ့ ကြီးခံနေတဲ့သဘောကိုလည်းပဲဒါလေးလျှော့လိုက်တာညံ့ညက်တော့စားလိုက်ကြတာပေါ့အဆုံးရောက်တဲ့လောဘတကူဝါစာလို့ဆိုတာလောဘလျှော့လိုက်တာအဲ့ဒီရောက်တော့ဆက်ကြနေတော့စိတ်ကလေးဆာရှင်းလာတာပဲဒါလည်းဩဇာတတာသိမှာပါဒီဒီဒီဒီလူကပုဂ္ဂိုလ်ကြီးစားသုံးသိခြင်းနဲ့စားသုံးပြီးချမ်းသာသိခြင်းဟောမေတ္တာပါတော့တယ်မေတ္တာဆက်လိုရတယ် သူတော်ကောင်းစားရေးကိုလိုလားတဲ့တော့မေတ္တာတရားပါအဲ့တော့လူသားနာပြည့်လို့တိုင်းပါလေမေတ္တာလေးဆက်ပြီးဆိုလို့ရှိရင်ဒီဘက်ကောင်းစားရေးကြီးတတ်တဲ့ပုဂ္ဂိုလ်ဟာပေါင်းစည်းဆက်ဆံရာသာသိခံတယ်ခွတ်တော့တဲ့အနစ်နာခံတယ်တော့ဘာရတဲ့ခါလဲလိုက်လာတာပဲဒီတော်တရားစာနာတယ်ကိုချင်းသာတရားရှိလို့စာနာတယ်ကျင်လာတယ် မေတ္တာထားတော့မုန်းမှုဒေါသကင်းတယ်လို့စာနာတော့ကျင့်လာတော့ရစ်စက်တဲ့ဒေါသတွေလည်းကျင်းသွားတယ်။အဲ့ဒါကိုလျှော့ပြလိုက်တာပဲ။လျှော့ပြတော့စိတ်ကလေးကြီးလို့မေတ္တာကပါပြီဆိုရင်ဒီလိုတရားနဲ့ပြည်သူတစ်ပါးကြီးစားသုံးတာကိုရတော့ဝိတ္တာလို့ကြည်လူလို့သူကပြည်စီကိုပြည်စီတစ်ပါးနဲ့ဆက်ဆံတာကိုကြည်လူတတ်တဲ့သဘောဟာအိတ်တာကိုသူကတော့ ဖျက်ရှားလိုက်တာမနာလိုတဲ့သဘောကြီးလို့စိတ်ကြီးချက်ကလေးကကြီးတယ်ကိုယ်ပြည်စီသူများနဲ့ဆက်ဆံရမှာကိုကျင့်တတ်နေတော့ဝန်တိုးတဲ့သဘောဒါလည်းရှိတယ်သူပြည့်စုံသွားတဲ့ဟာကိုကိုယ်ကကျင့်တတ်တာသိတာဖြစ်တယ်ကိုယ်ပြည်စီသူများနဲ့ဆက်ဆံရတာသိခံနေတာဟာအာမစ္စရိယဝန်တိုးမှုကျင်းတယ်သိကောင်းတာမမနာတွေလည်းကျင်းတယ်ထင်တယ် ပြီးတော့ဒီသူများဝိညာဉ်စားတဲ့အလုပ်ဟာကောင်းရတဲ့အလုပ်ပါရှင်းတဲ့အလုပ်ပဲဆိုတာပေါ့။ဒီကံဆင်ကြလို့ရှိအကျိုးရှိရှိပါမယ်။နောက်ပြီးဒီရောက်သွားမလားစသည်ပေါ့။ဆိုရင်ဘုရားနာလို့ဆိုလို့သူလည်းဖြစ်တော့ယုံယုံကြည်ကြည်ပဲကောင်းတာပြီးကောင်းကြီးရတော့တယ်ဆိုတော့ငကုကခံယူချက်ကမ္မသက္ကတာသမာဓိကရှိတာတော့စိတ်ချလက်ချခံယူချက်ကရှိတော့ တချို့ကကောင်းတာပြီးတယ်ကောင်းကျိုးမြတ်ဆိုးတာပြီးတယ်ဆိုးရမြတ်သိရင်ပြီးတာပဲပြတ်ပြီဆိုပြီးတော့အဲ့ဒါလိုအင်စာလည်းရှိဘူးဆိုင်ရာအကြောင်းလေးရှိရင်ဆိုင်ရာအကျိုးတွေကတော့သိနေဥမှာပဲဆိုတာပေါ့လေအယူဆကကမ္မတက္ကသမာဓိကမြင်ဖြာခံလာတာအဲ့ဒါရှိနေတော့အဲ့ဒီလိုအယူဆပြောတာမျိုးလည်းမဟုတ်ဘူးိတ်ရှင်းရှင်းထားပြီးတော့ပြည့်လိုက်တာမဟုတ်လို့အတိညာမပါလာလည်းမဟုတ်အတိညာကျင်းတဲ့အတိညာရှိတယ် မောဟတွေဆင်းပြီးတော့အမောဟအတိညာတွေဖြစ်လာတယ်ကွာဒီတော့အဲ့ဒါလိုစိုက်ရှင်းတဲ့စိတ်အခြေအနေတွေပေါ့လေဒါနကုသိုလ်စနစ်ပြဖြစ်တာတွေရှိရဲ့သူလည်းသူတိုက်တာနဲ့သူပေါ့မကောင်းတဲ့အစိတ်အစိတ်ရှိတဲ့အစာတွေအစိတ်ကြီးကင်းပြီဆိုလို့ရှိရင်ကောင်းတဲ့တန်ရှင်းတဲ့အကျိုးပြုတဲ့အစာအစာတွေဖြစ်လာတယ်။အင်း ကုသိုလ်တွေဖြစ်လာတယ်။ဗာကျင့်တဲ့ကုသိုလ်တွေဖြစ်လာတယ်။ဆိုဒီစေတနာကဒီလိုပါပြည့်စုံစေခြင်းနဲ့အဲစေတနာကပါလာတော့အဲဒီချုံငိမ့်တဲ့စေတနာလေးကယခုဘဝမှာလည်းပဲလောဘဓာတ်ကြီးပြည့်စုံလာတတ်တယ်။နောက်ဘဝကောင်းကြီးရောက်ပြီဆိုလို့ရှိရင်ဘောဂသတ္တိခေါ်တဲ့သာဝန်ကြီးပြည်လည်းဥက္ကသာဝတိဒီစေတနာကဖန်တီးပြီးလိုက်တော့တာကတော့ဒါက ဒီအစားအစာထဲမှာဗီတာမင်ဓာတ်အနည်းဆုံးကုသိုလ်ဟိုအနည်းအနည်းဆုံးဖြစ်တယ်လို့ပြောလို့ဒါနကုသိုလ်ကတော့ဓမ္မောစအနည်းဆုံးပါပဲပြောတော့အဲတခုတော့ရှိပါတယ်ဒါနကုသိုလ်ဟာသူတော်ချမ်းသာဖို့ကုရည်တဲ့ကုသိုလ်ပေါ်ကြတာလည်းကုသိုလ်ဖြစ်နေတယ်လို့ ဒီဒီလမိတ်ကခေါ်တဲ့ကမ္မစကသမာဓိရှိအရင်းတည်ပြီးတော့မပြောပါတော့တဲ့လောကီချမ်းသာကိုမငဲ့ဘူးသူတို့ကချမ်းသာရေးတာငဲ့ပြီးတော့တကယ်ချမ်းသာဖြစ်အတွက်အထောက်အကူပြုပါစေဆိုတဲ့ဥတီချက်မှန်မှန်နဲ့ပြည့်ပြည့်စုံစုံနဲ့ပြုလို့ရှိရင်ဒီဒါနကုသိုလ်ဟာတကယ်ရင်းစားတဲ့ချမ်းသာကိုမပြေးနိုင်ကြအောင်တော့မှ စိတ်ချမ်းသာလမ်းကြောင်းပွားဖို့ရတဲ့အထောက်အကူပြုရဲဆိုတာတော့အဲ့ဒါတော့သိကြပါလားအဲ့ဒါတော့လက္ခဏာချမ်းပါပဲဒီကလမ်းကြောင်း၆မြောက်၆တဲ့အတွက်ပေါ့လေအသေးရွယ်ဩဇာချလဲတဲ့ဓမ္မောဇာလဲတဲ့ကုသိုလ်တွေလည်းပဲအထောက်အကူပြုရဲဆိုတော့ရှင်းလင်းကြပါမယ်ဒီနေရာတော့တလိုက်ကြည့်တော့ဒါပဲတော့ကြအောင်လို့သာဓု sadhu, sadhu.